ဗမာမရနဲ့ပရိယဘုရားသိခေယမင်းလေးတင်တယ်သူကတော့အမြဲတစေမြာတရားတန်ခါရဏဘုံမစိတ်ထဲမှာယုံကြည်သိပပြီးတော့ဒါနမှုသီလမှုဘာဝနာမှုနဲ့နေတယ်အလူရေရက်လက်နဲ့မကွာဆိုတာအနာတဘုံမအဖြစ်သူကလည်းသိခေယမင်းလေးတင်တယ်ဒါမှမဟုတ်ပြောလို့ဆိုလို့ဆုံးမလို့မရဘူး နေ့တော့ကြောင်းသွားပြီးတရားနာပြီးကွယ်ဥပုသ္စာတရားနာညာအိတ်နောက်တစ်နေ့ပြန်လာရဲ့အကြရာတစ်ထောင်ပေးမယ်ပေးလိုက်တော့လိုက်ငွေတစ်ထောင်ပေးမယ်တော့လိုက်ကာလသွားတယ်ကြောင်းရောက်တဲ့ဥပုသ္စာနဲ့ညာအိတ်တဲ့မြတ်စွာဘုရားတညာလုံးလောက်နိဗ္ဗာန်တရားဟောတယ် တရားမနာဘူးရောင်ကြတဲ့ကြောင်းတစ်ကြောင်းကသွားပြီးတော့ဥစဉ်တစ်ပါးစီသွားကပ်အိတ်နေတယ်မနေ့ကျတော့ပြန်လာတဲ့သူကငါသားကြောင်းမှာဥပုသ်ဆောင်ပြီးတော့ညကြောင်းအိတ်တရားနာတဲ့သဘောကျလို့ဆုကြလိုက်တဲ့တစ်ထောင်ရော့အဲဟန်ကြဟိနံပါတ်4အတွက်တစ်ထောင်တော့ရပြန်ပြီ ပြောတယ်နံပါတ်4ကပါတယ်ဟောဒိဋ္ဌိအဲဘောဘာဘုရားလက်ထက်ကဒိဋ္ဌိရှိပလားဆိုအမိုင်းအမိုင်းဆိုတာတရားလိုပဲတဲ့ထပ်ထပ်ပြီးလဲတယ်တဲ့ဒါကြောင့် မြတ်စွာဘုရားလက်ထက်ကဘိန်းကြီးမရှိဘူးလို့မပြောနိုင်ဘူးဒီတော့ပိုပြီးတိုးတက်တဲ့ယဉ်ကျေးမှုတွေတောင်ရှိနိုင်တယ်တဲ့ဒါကြောင့်မလို့ရှိကြတဲ့ရှိပါခါကြလို့ဒီကအနာတပင်တရေကသူသားကိုဥပုသ္တတရားနာပုတ်လိုက်တယ်ဥပုသ္တစောင့်ပါရဲ့မစောင့်လို့လည်းမရဘူးအကြောင်းဆိုတော့သားပြန်မှမရှိတော့ညအဲ့တော့စောင့်ရတာပေါ့ ဒါပေမဲ့တရားနာရလားဆိုတော့မနာဘူးတရားနာတဲ့ကုသိုလ်ညည်ကြေကုသိုလ်စိတ်သူဖြစ်ရလားအဲ့ဒီအချိန်မှာတူပါပြီးတော့သူကင်းနေတဲ့ကိုယ်င်းနေတဲ့တော့ပြောတောင်းပြောပြောပြီးနောက်ကြတော့ညနေတဲ့အခါကျအိပ်ပြီးဆိုတော့သူ့စိတ်ထဲမှာအငြင်းမဲဝင်မလားအဖြူစင်ဝင်မလား ဒီစင်တဲ့စိတ်ဖြစ်အောင်ကြောင်းပို့လိုက်တာမဟုတ်လားဒါပေမဲ့သားမှာတော့ဖြူစင်တဲ့စိတ်ဖြစ်ကြလားဒါကြောင့်မလို့ဖြူစင်တဲ့စိတ်ဆိုတာဟာသူများလုပ်ပေးလို့မရဘူးထို့သူညင်မဲ့တဲ့စိတ်ဆိုတာလည်းသူများလုပ်ပေးလို့မရဘူးကိုကိုယ်တိုင် လုပ်ယူတာဒါကြောင့်မို့ကိုကိုယ်တိုင်လုပ်ယူတဲ့အငြင်းအမဲစင်ကြယ်သွားဖို့ရဟာကိုကိုယ်တိုင် လုပ်မှပဲစင်ကြယ်တယ်တဲ့ဟုတ်ကဲ့လား ကြောင့်ညွန်ဖြည့်ထိုညွန်ညစ်လည်းစင်လေးရေကြောင့်သွေးမထောက်ဘူးစိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညောလည်းစိတ်လျော်စိတ်ပင်စင်မစင်ကိုကိုယ်ပင်ဖန်ပြုသူမပြုသည်စင်မှုကိုမာတာဝန်သည်မှန်မလားဓမ္မဗရလာဂါထာနှစ်ခုကိုပေါင်းစပ်ပြီးတော့ကြီးထားတာ နာပကတံပင်ကံကလေးနေဝဝိတုဇတိစိတ်တေနာပကတံဘာပံစိတ်တေနေဝဝိတုဇတိဆိုရေကြောင့်ညွန်ဖြင့်ထိုညွန်ညက်လည်းစင်လူကြီးကြောင့်သွေးမထောင်ဘူးစိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညောလဲ ဖေးလျှော်စိတ်ဖြင့်ရှင်မစင်ကိုကိုပင်ဖန်ပြုသူမပြုသည်စင်မှုကိုမှတာဝန်သည်ရေကြောင့်ညွန်ဖြင့်ထိုညွန်ညစ်တဲ့စင်လို့ရေကြောင့် တွေမထောင်ဘူးစိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညောလဲစေလျော်စိတ်ပင်စင်မစင်ကိုကိုယ်ပင်ဖောင်းပြုသူမပြုသည်စင်မှုကိုမှတာဝန်သည်ရေကြောင့်ညွန်ဖြစ် စင်လေးရေကြောင်းသွေးမထောင်ဘူးစိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညှောလဲစေလျော်စိတ်ပင်စင်မစင်ကိုကိုယ်ပင်ဖန်ပြုသူမပြုသည်စင်မှုကိုမှတာဝန်သည် ကြောင်းသိတာပေါ့သူကနောက်မှလူလောကရောက်ပြီးနောက်မှထင်းစားတတိယအရင်လူလောကရောက်ပြီးအရင်ထင်းစားတာဒါပေမဲ့သူကဘယ်လိုနေရတယ်ဘာလုပ်ခဲ့တယ်ဆိုတာသိပေမဲ့နောက်တညထပ်လို့တော့နောက်တစ်ခုဝေကြတော့အဲငါတတော်အောင်ဒီနေ့တော်လို့ဆောင် နေ့ကလိုပေါ့ပဲတရားလဲမှာပဲဒီနေ့ဆိုလို့ရှိရင်ငါမဲ့မထောင်ပေးမယ်သို့တော့တရားနာတဲ့အခါမှာမြတ်စွာဘုရားတရားတော်တလုံးတပါရမင်းမှတ်မိအောင်မှတ်ခဲ့အဲ့ဒါလို့မှတ်မိရင်ငါပေးမယ်ဆုချမယ် ပါရလောက်မှတ်မိလို့ရှိရင်ဆုချမယ်အဲ့ဒါတလုံးတပါရမှတ်မိဖို့ကြာခက်သလားခက်ပါဘူးလွယ်လွယ်လေးမင်းတို့လည်းမှတ်မိရမလားမှတ်မိရလားအဲမမှတ်မိပါဘူးမင်းတို့မခက်ပါဘူးသာပြောတယ်ဒါအခုပါမှတ်မိရပါအခုနားလာတာပါမှတ်မိဟမ်ပါမှတ်မိတော့ မမှတ်မိတော့ဘူးဒါကြောင့်မို့ဇလုံးတပါးတာမှတ်မိဖို့ဆိုတာမလွယ်ဘူးနော်ဒါနဲ့ပါလာလဲသွားတယ်သွားပြီးတော့ကြောင်းမှာဥပုသ္ဆောင်နဲ့ညတရားနာတယ်တရားနာတော့မြတ်စွာဘုရားလည်းတရားလည်းမဟောသေးဘူးမဟောသေးဘူးနဲ့တရားဟောသေးခြင်းဟာဘာဖြစ်လို့အဲတလုံးတပါးတာသောသောမှတ်ပြီးတော့သောသောအိပ်ရအောင်လို့ဟုတ်ကဲ့လား စောစောမှတ်ပြီးစောစောအိပ်အောင်လို့ဒီလုံးတစ်ပါးတော့မှတ်ထားပြီးပြီးစောစောအိပ်မနဲ့ကြပြန်အိပ်ရစုငွေရဒါနဲ့မြတ်စွာဘုရားတရားဟောတော့တကယ်ကိုစိတ်ဝင်တရားနဲ့နာတယ်။ဘာကြောင့်စိတ်ဝင်တရားနဲ့နာလား။အဲတလုံးတစ်ပါးတော့မှတ်ပြီးရငွေရအောင်လို့ဒီလိုမဟုတ်လား။အဲ့ဒါသူ့မှာတလုံးတစ်ပါးတော့မှတ်ပြီးဖို့စိတ်အရေးကြီးနေတယ်။ လည်းဒီလောက်တောင်ရေးကြည့်တော့နိဗ္ဗာန်မဲ့ဖို့နိဗ္ဗာန်ရကြလို့လားမာတော့တယ်ငိုရေးငိုရေးရေးကြည့်တယ်တဲ့လောကဟုတ်သလားဘာရေးကြည့်တယ်လဲဒါရင်ဒီပြိဋ္ဌာတွေကဘာရေးကြည့်တော့အဲဥပုပ်တယ်နော်ဘုဒ္ဓဘာသာသိက္ခာပုဒ်ဆောင်သိတာလေနော်ဒီတော့ မေ့အောင်ဆိုပြီးတော့တရားနာတယ်မြတ်စွာဘုရားကပြီးတယ်ပြီးတော့မြတ်စွာဘုရားကဒီလိုတရားနာပြီးတရားပါသဘောပေါက်ပြီတည်းတလုံးတပါဒမှာမမှတ်မိပေမဲ့လို့မြတ်စွာဘုရားကဒိဋ္ဌံပြီးဟောတယ်ဟောတဲ့အခါကျတော့ဒီတရားသဘောပေါက်တာမှတ်မိလည်းမမှတ်မလဲဆိုမှတ်လိုက်မမှတ်မိပြန်ဘူးနိုင်နေနောက်ဉာဏ်နဲ့သုတ္တတဲ့နောက်တရား စူးစိုက်ဒီနာသဘောပေါက်မှတ်မလဲဆိုမှတ်မိလိုက်မေ့သွားကြရောခဏဒီနာတော့ဘက်ကကလေးတွေလိုပေါ့သူတို့မေးကြည့်တော့မမှတ်မိတော့အဲ့ဒါငါကတော့ပြတ်သွားပြရလို့တကိုးနဲ့လောက်ထားတာမဟုတ်ပါဘူးမင်းတို့မမှတ်တာလို့မမှတ်မိတာနော်အဲ့ဒါလို့နဲ့တရားသာသဘောပေါက်တဲ့တရားကမမှတ်မိတော့မမှတ်မိတိုင်းတိုးနာမမှတ်မိတိုင်းတိုးနာနဲ့အိတ်ချင်လည်းမရှိတော့ဘူး ခြင်းပင်လည်းပြီးတော့တညာလုံးတရားနာပြီးသားဖြစ်သွားတညာလုံးတရားနာလို့တရားသဘောမှဒီလောက်ပေါက်ပြီဆိုတဲ့နောက်ဒီပုဂ္ဂိုလ်ကျင်းကြီးပါအောင်လားမကျင်းတော့ဘူးဒါနဲ့မြတ်စွာဘုရားကကာလစိတ်ထဲမှာတရားသဘောတွေတော်တော်သက်ဝင်လို့ဒီကာလတရားပေါ်မှာတော်တော်ယုံကြည်လာပြီလို့စိတ်ထဲကရှင်တော်မြတ်ဘုရားသိတော်မူတဲ့အခါမှာသစ္စာလေးပါးတရားဟောတယ် ကာလစိတ်တွေမုဒုကာလစိတ်တံမုဒုစိတ်တံဝိနိဝရဏစိတ်တံကာလစိတ်တံတရားပြီးဝရာအခြေအနေကောင်းတဲ့စိတ်ဖြစ်ပေါ်တဲ့အခါမုဒုစိတ်တံစိတ်နင်းညံ့သွားတဲ့အခါဝိနိဝရဏစိတ်တံနိဝရဏကျင်းတဲ့စိတ်ဖြစ်တဲ့အခါမှာတဲ့မြတ်စွာဘုရားကသာမုတ်ကံတိကဒေသနာကိုဟောတော်မူတယ်သာမုတ်ကံတိကဒေသနာဆိုတာခွန်ကြီးတို့ပြိတ္တကြားဥပါတယ်ဘာကိုပြောတာလဲ ကြတာနောင်ကြားနော်ဖြေလိုက်ကြတာဖြေလိုက်ကြတာအကြတာနောင်ကြားအဲ့ဒါကျမ်းစာမှာခဏခဏသုံးတယ်အများကြီးတွေ့ရတယ်ပါမုတ်ကန္တိကဒေသနာဆိုတာပါမုတ်ကန္တိကဒေသနာဆိုတာကိုတော်မှအသီးထုတ်အပ်သောဒေသနာတဲ့ရှေးရှေးကဘာသာပြန်ထားတဲ့စကားလုံးကိုတော်မှအသီးထုတ်အပ်သောဒေသနာတဲ့အတိဘယ်ကတခြားမဟုတ်ပါဘူး လူတစ်ပါးထံနေယူထားတဲ့သူတစ်ပါးထံကသင်ကြားပြီးတော့နေခံထားတဲ့ဒေသနာမဟုတ်ဘူးတဲ့ကိုတော်တိုင်ကိုတိုင်ကျင့်လို့ကိုတော်တိုင်ထိုးတွင်းသိထားတဲ့ဒေသနာတဲ့အဲ့ဒါကိုတာမုတ်ကံဒီကဒေသနာခေါ်တယ်ဟုတ်ကဲ့လားတာမုတ်ကံဒီကဒေသနာဆိုတာဘယ်လိုဟာလဲကိုယ်တိုင်ကျင့်ကိုယ်တိုင်ထိုးတွင်းသိထားတဲ့ဒေသနာဒါကြောင့်ကိုတော်မှအသီးထုတ်အပ်တော်တဲ့ရှိတာပါတဲ့ကျမ်းမှာ ဆိုလိုတာကကိုယ်တော်မှပြီးကထုတ်ဆောင်ရထားအပ်တော်ကိုတွေးသည့်တရားပေါ့ဟုတ်ကဲ့လားပညာတရားသင်ကြားထားတဲ့တရားလားဘာခေါ်တဲ့ကိုတွေးသည့်တရားပါဠိဘာသာကဘယ်နဲ့သာမုတ်ကန္တိကဒေသနာတဲ့အဲ့ဒီသာမုတ်ကန္တိကဒေသနာဆိုတာဘယ်ဟာလဲဆိုတော့သစ္စာ၄ပါး ဒုက္ခသစ္စာဆင်းရဲမှန်တရားသမုဒယသစ္စာဆင်းရဲဖြစ်ကြောင်းမှန်တရားនិရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းမှန်တရားမေဃသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းကျင်လာမှန်တရားဒါသမုပ္ပန္တိကစေတနာတော့အဲ့ဒီအမှန်တရားလေးပါးဟာမြတ်စွာဘုရားကိုတော်တိုင်ကျင့်ပြီးကိုတော်တိုင်ထိုးထွင်းပြီးထားတဲ့တရားဘုသူစီယာမှနိခံတည်ယူထားတဲ့တရားမဟုတ်ဟုတ်ကလားသမုပ္ပန္တိကဒေသနာဆိုတာဘာကိုပြောတာလဲ ကိုယ်တော်တိုင်းကျင့်ပြီးကိုယ်တော်တိုင်းထိုးတွင်သိထားတဲ့သစ္စာလေးပါးတရားဟုတ်လားအဲ့ဒီဟာယောဂီတို့မှာကောပြိဋ္ဌာမှာကောတမုတ်ကတိကဒေသနာမရှိဘူးလားရှိလားမရှိဘူးလားအခုဘုရားဟောတာတောင်မှနားလည်အောင်တော်တော်နားထောင်နေရတာမဟုတ်လားကိုယ်တိုင်ထိုးနှင်းပြီးဖို့ဆိုတာကတော့ စိတ်ကူးတောင်မရှိသေးဘူးအိတ်မက်မလို့တောင်မဖြစ်သေးဘူး။ဒါရင်ဒီလိုလိုလို့ရှိရဲ့သာမုတ်ကံဒီကဒေဝနာတော့နှုတ်တိုက်ချပေးလိုက်အောင်မယ်။နော်။ကိုယ်တို့မသိရဲ့နှုတ်တွေ့ရတော့ပြီးရောပေါ့။သို့သာမုတ်ကံဒီကဒေသနာသစ္စာ၄ပါးတရားဆိုဒီမှာ မုတ်တံဒိဋ္ဌဒေဝနာသစ္စာ၄ပါးတရားဆိုသည်မှာကာမုတ်ကံဒိဋ္ဌဒေဝနာသစ္စာ၄ပါးတရားဆိုသည်မှာ သစ္စာဆင်းရဲအမှန်တရားသမှုတရားသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားဒုက္ခသစ္စာဆင်းရဲအမှန်တရားသမှုတရားသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားဒုက္ခသစ္စာ န်တရားသမုဒိယသစ္စာဆင်းရဲဖြစ်ကြောင်းမန္တရားသို့ဒုက္ခသစ္စာ စ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားမေဃသစ္စာဆင်းရဲချုပ်ငြိမ်းကြောင်းအကျင့်လားအမှန်တရားနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားမေဃသစ္စာ ဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလန်းအမှန်တရားနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းမှန်တရားမေဃသစ္စာဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလန်းအမှန်တရားဆိုနိရောဓ ဓိကဒေသနာသစ္စာလေးပါးတရားဆိုဒီမှာဒုက္ခသစ္စာဆင်းရဲမှန်တရားသမုဒယသစ္စာဆင်းရဲဖြစ်ကြောင်းမှန်တရားနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းမှန်တရား သစ္စာဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလားမန္တရားသို့သမုတ်ကန္တိက စိတ်ထဲမှာတရားတော်ကိုတော်တော်သက်ဝင်ယုံကြည်လာပြီးတော့တရားတရားဖြစ်လို့သူ့စိတ်ရစဉ်ကြည်လင်းနေပြီလို့သိတော်မူတဲ့အခါကျတော့မှအဲဒီသစ္စာလေးပါးတရားဟောတယ် သစ္စာလေးပါးတရားထဲမှာဘယ်သစ္စာဟာအကျဉ်းလန်းကိုပြတဲ့သစ္စာပါလိမ့်မလဲမေဃသစ္စာဟုတ်တယ်မဟုတ်လားမေဃသစ္စာအကျဉ်းလန်းကိုပြတဲ့တရားတဲ့အဲ့ဒီမေဃသစ္စာအကျဉ်းလန်းအတိုင်းမိမိတဏ္ဍာဖြစ်ပွားအောင်ကျင့်ကြံပြီဆိုရင်ဆင်းရဲငြိမ်းမလားဆင်းရဲပွားမလားဆင်းရဲငြိမ်းတယ်ဆင်းရဲငြိမ်းပြီဆိုလို့ရှိရင်ဘာသစ္စာဆက်ရောက်လဲ ချုပ်ငြိမ်းခြင်းဆိုတာဘာသစ္စာလဲနိရောဓသစ္စာဟုတ်တယ်မဟုတ်လားနိရောဓသစ္စာကနိရောဓသစ္စာနဲ့မဂ္ဂသစ္စာဘယ်သူအကြောင်းဘယ်သူအကျိုးလဲမေဃသစ္စာကိုကျင့်လို့និရောဓသစ္စာကိုမျက်မှောက်ဆက်ရောက်တယ်ဟုတ်တယ်မဟုတ်လား အကျဉ်းလမ်းမှန်ကိုကျင့်လို့ဆင်းရဲငြိမ်းတယ်ဒီလိုမဟုတ်လားဒါကြောင့်မို့ဘယ်သူအကြောင်းဘယ်သူကျိုးလဲနိရောဓသစ္စာကအကျိုးဟုတ်ကဲ့လားဒါဖြင့်ဆင်းရဲငြိမ်းချောင်းအကျင့်လမ်းကိုကျင့်တာဟာဆင်းရဲပွားလို့လို့လားဆင်းရဲများလို့လို့လားဆင်းရဲ များလို့လို့မဟုတ်ဘူးလားဘာဖြစ်လို့လို့ဆင်းရဲငြိမ်းလို့လို့ဆိုတော့သူဆင်းရဲငြိမ်းကျင်တယ်ဆိုတော့ကဒီပုဂ္ဂိုလ်ဟာဆင်းရဲကိုသူသိသလားမသိဘူးလားသိလို့ပေါ့မသိရင်ဆင်းရဲငြိမ်းကျင်မှာမလားအဲဒီတော့ ဆင်းရဲကိုသိလို့ဆင်းရဲငြိမ်းလို့တဲ့ပုဂ္ဂိုလ်များမေဃသစ္စာအကျင့်တရားကိုရှင်းကြသည်ဒီလိုမဟုတ်လားမေဃသစ္စာအကျင့်တရားဆိုတာတတိပဋ္ဌာန်ပဲဟုတ်တယ်မဟုတ်လားခန္ဓာကိုယ်မှာဖြစ်သမျှစိတ်မှာဖြစ်သမျှကိုတတိနဲ့စိုက်ပြီးစောင့်ပြီးကြည့်တာဒါဟာမေဃသစ္စာပွားတာပဲ ဒီလိုမဟုတ်လားအဲ့တော့အဲ့ဒီမဂ္ဂသစ္စာပွားများမှုဆိုတော့တတိပဌာန်အကျင့်မကျင့်တဲ့လူဟာဆင်းရဲငြိမ်းလို့တဲ့လူလားမငြိမ်းလို့တဲ့လူလားဆင်းရဲမငြိမ်းလို့ဘူးဆိုတော့သူဆင်းရဲကိုသိသူလားမသိဘူးလားအဲဆင်းရဲနေတော့လည်းပဲဆင်းရဲမှမသိဘူးဒီလိုမဟုတ်လားမီးလောင်နေတော့လည်းပဲလောင်မှန်းသိရလားမသိဘူး ဒါဖြင့်ဒီပရိသတ်ထဲမှာမေဃသစ္စာအကျင့်တရားကျင့်သူများသလားမကျင့်သူများသလားကျင့်သူများသလားမကျင့်သူများသလားမကျင့်သူများတယ်ဟုတ်လားမကျင့်သူများတော့ဆင်းရဲငြိမ့်လို့သူများသလားမငြိမ့်လို့သူများလားဒီလိုဆိုလို့ရှိရင်ငရုတ်သီးဘိုးတွေပေါ့ဟုတ်လား ခိုးတယ်ဘာကြောင့်ငရုတ်သီးဖို့တယ်ငရုတ်သီးပူမမသိဘူးငရုတ်သီးတဲ့ပြောနေကြတာမဟုတ်ဘူးလားအော်ငရုတ်သီးဖို့တယ်နော်ဆင်းရဲကိုဆင်းရဲမှမသိတော့ဆင်းရဲမငြိမ်းလို့မငြိမ်းလို့တော့သတိပဋ္ဌာန်မဂ္ဂင်ရှိတံခေါ်တဲ့မဂ္ဂသစ္စာကိုမကျင့်ကြမပွားများမအားအာမထုတ်ဘူးတဲ့ ကာလလောက်ခါမှကြရလားမသိဘူးနော်ဒါဒုက္ခသစ္စာဆိုတာဆင်းရဲအမှန်တရားဆင်းရဲတာပဲသိဆင်းရဲတာပဲချမ်းသာတစ်ခုမှမရှိဘူးသိတယ်အဲ့တော့အဲ့ဒီဆင်းရဲဘာကြောင့်ဖြစ်တယ်လဲဆိုတော့သမုဒိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားတဲ့ဟောသမုဒိယသစ္စာဆိုတာဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန် အဲ့တော့သမုဒိယသစ္စာနဲ့ဆင်းရဲဒုက္ခသစ္စာဘယ်သူအကြောင်းဘယ်သူပြောလဲသမုဒိယသစ္စာကအကြောင်းဒုက္ခသစ္စာကအကျိုးဟုတ်ကဲ့လားသမုဒိယသစ္စာဆိုတာတဏှာဘုမဟုတ်လောဘဟုတ်ကဲ့လားသမုဒိယသစ္စာဆိုတာဘာကိုခေါ်တာလဲလောဘ လူကျင်လို့တတ်မဲ့လို့နှစ်သက်လို့တွေ့တာလို့ဆင်းရဲတယ်တဲ့ဟုတ်သလားမသေးကြဘူးလားသေးကြတယ်ဒီတော့သမုဒယသစ္စာကအကြောင်းဒုက္ခသစ္စာကအကျိုးမေဃသစ္စာကအကြောင်းនិရောဓသစ္စာကအကျိုးအကြောင်းသစ္စာအကျိုးသစ္စာဟုတ်ကလားဒီတော့သမုဒယသစ္စာခေါ်တဲ့လူကျင်တတ်မဲ့နှစ်သက်မှု သဘောလောဘဟာကောင်းသလားမကောင်းဘူးလားဒါပြန်သူ့ကြောင့်ဖြစ်တဲ့ဆင်းရဲကောကောင်းသလားမကောင်းဘူးလားမကောင်းဘူးနော်ဒါပြန်မေဃသစ္စာမေခင်ရှိပါအကျင့်တရားမသိတာတွေသိအောင်ကျင့်နေတဲ့ဒီအကျင့်တရားကောင်းသလားမကောင်းဘူးလားအဲ့ဒီအကျင့်ကြောင့်ရတဲ့ဆင်းရဲချုပ်ငြိမ်းခြင်းအကျိုးကောင်းသလားမကောင်းဘူးလားဒါဖြင့် သစ္စာထဲမှာကောင်းသစ္စာက2မျိုးမကောင်းသစ္စာကဟုတ်သလားမကောင်းသစ္စာကဘယ်သူတွေလဲဒုက္ခနဲ့သမုဒယကောင်းသစ္စာကဘယ်သူတွေလဲမေဃသစ္စာဟုတ်လားမကောင်းသစ္စာကိုလောကီသစ္စာခေါ်တယ်ကောင်းသစ္စာကိုလောကုတ္တရာသစ္စာလို့ခေါ်တယ်ဟုတ်လား မကောင်းသစ္စာကိုဘာခေါ်တယ်လဲလောကီသစ္စာကောင်းသစ္စာကိုဒါဖြင့်လောကုတ္တရာသစ္စာဆိုတာဘယ်သစ္စာတွေလဲနိရောဓသစ္စာနဲ့မေဃသစ္စာလောကီသစ္စာတွေကဘယ်သူတွေလဲဒုက္ခနဲ့သမုဒယသိကြပါလားအဲဒီ တရားသစ္စာလေးပါးတရားကိုသမုပ္ပန္နိကဒေသနာခေါ်တဲ့ရှင်တော်မြတ်ဘုရားကိုယ်တိုင်မိမိခန္ဓာကိုယ်နဲ့စိတ်ယုံနဲ့နာကိုထိုးထွင်းပြီးတော့ရှုကြည့်တဲ့အတွက်သိမြင်လို့ရလာတဲ့အသည့်တရား၄မျိုးသမုပ္ပန္နိကဒေသနာကာလကိုမြတ်စွာဘုရားဟောတယ်ဒီသမုပ္ပန္နိကဒေသနာဟောတော့ဒီသမုပ္ပန္နိကဒေသနာသစ္စာ၄ပါးထဲမှာ ရှင်လေးကြံလေးသစ္စာကဘာသစ္စာပါလဲမေဃသစ္စာကာလဟာမေဃသစ္စာကိုနာရလို့ရှင်လေးကြံလေးသိတဲ့အခါကျတော့သရတရားအခြေခံအင်ကောင်းအားကောင်းရှိနေပြီဖြစ်တဲ့အတွက်တရားနာရင်များရှုမှတ်ပြီးမကျင့်နိုင်ပြီလားအဲရှုမှတ်ပြီးကျင့်တယ်တဲ့အဲဒါလို့ကျင့်နိုင်တဲ့ပဲတရားမဆုံးခင်ကာလမှာဝိပဿနာအသိတွေတစ်ဆင့်နဲ့တစ်ဆင့်ရင့်တန်တိုးတက်ဖြစ်ပေါ်ပြီးတော့ မကြခင်မဲမဲ့အတိခိုအတိအထိကာလရရှိသွားတယ်ဘယ်အထိရရှိသွားကြလဲအဲ့တော့မေဃတစ္ဆာကိုကြင်ကြံနေတဲ့အခါမှာကလေးကသူ့စိတ်ဟာဖြူစင်းမနေဘူးလားဖြူစင်းနေတယ်ဝိပဿနာအတိဝိပဿနာဉာဏ်တွေဖြူစင်းမှလည်းဖြူစင်းနေတယ်ဒီလိုမဟုတ်လားအဲ့ဒါလို့ဖြူစင်းအောင်သူ့အနာတပိတ်တရေကြီးကလှုပ်ပေးလိုက်တာမဟုတ်လား အဲဒီဘက်ကကလေးတွေကဟုတ်တယ်လေဟုတ်လားသူခရဲ့အနာတပိန်တရေရလှုပ်ပေးလိုက်တာလားဒါဒါနဲ့ဘသူကလှုပ်ပေးတာဟမ်သာဝရဘုရားသခင်ကြီးကလှုပ်ပေးတာမဟုတ်ဘူးလား ဘယ်သူလောက်ပေးတော့ကာလကိုယ်တိုင်ကမက္ခသစ္စာမိမိတဏ္ဍဖြစ်ပွားအောင်ကြားရသိရမြင်ရဟုသမျှရှုမှတ်တယ်တရားနာရင်ဟုတ်လားအဲ့လိုရှုမှတ်တာနဲ့ပဲဝိပဿနာအသိတွေတစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်ပြီးတော့နောက်ဆုံးမှမဲ့အသိဖို့အသိရသွားတဲ့အခါကျတော့ ဒိဋ္ဌိဝိသိကိစ္စသီလပတ္တပရာမာသဆိုတဲ့အငြိအကျေးတွေလုံးဝဆင်ကျဲသွားရောတဲ့သောတာပတ္တိမေညာဖူညာရလို့ကာလာကြီးသောတာပန်ဖြစ်သွားတယ်နော်ဖြူစင်မသွားဘူးလားကဲအဲ့ဒီညင်ကျေးညင်မဲနေတဲ့စိတ်ဖြူစင်အောင်ဘယ်သူလောက်တာလဲသူပဲလောက်တာပဲဟုတ်ကဲ့လားတိုင်းကာလာတော့တရားနာရင်တရားကျူလို့မို့လို့ မဉ္ဇဉ်ဘုံဉ္ဇဉ်ရလို့သောတာပန်ဖြစ်သွားပြီတို့ကျောင်းသားတွေကဘောဖြစ်သေးဘူးလားဖြောင်းကျိုးသားနေပါလေအေးဝမ်းသာတယ်ကွယ်အဲဖြောင်းကျိုးသားနေတယ်ဒါတုဒါတုနှခေါတော့ခေါ်လိုက်မယ်ဖြစ်သွားတဲ့အခါကျတော့သုံးခုမြောက်ဒါတုငါခေါ်မယ်ဒါအဲ့ဒါကိုပြောတာစင်မစင်လို့ကိုယ်ပင်ဖန်ပြု စင်ကြယ်တာလဲကိုပဲလောက်တာမစင်ကြယ်တာလဲကိုပဲလောက်တာကိုပင်ဖန်ပြုသူမပြုသည်စင်မှုကိုပါတာဝန်ဒီဆင်းရဲစေတဲ့လောဘဒေါသမောဟဆိုတဲ့အငြိအကျေးတွေစင်ကြယ်အောင် စင်ကြယ်ပြီးတော့ချမ်းသာအောင်ဘု து မှာတာဝန်ရှိတယ်လဲဆိုတော့ကိုယ်မှာတာဝန်ရှိတယ်တဲ့သူများမှာတာဝန်မရှိဘူးတဲ့ကိုယ်တာဝန် ကိုယ်မထမ်းရင် ကိုယ်မချမ်းသာရုံပဲမဟုတ်ဘူးလားကိုယ်တာဝန်ကိုယ်ထမ်းရင်တော့ ကိုချမ်းသာမယ်ရေကြောင့်မြုံပြေထုံညွန့်ညစ်လဲစင်လေးရေကြောင့်တွေမထောင်ဘူးစိတ်ကြောင့်ဖြစ်ပေါ်